ခန်းကြီး3အငယ်1မှ8ဒါဝိဒ်သည်သားတော်အဘရှလုံရှေ့မှပြေးသောအခါဆက်ဆူသောဆာလံအိုထာဝရဘုရားအကျွန်ုပ်၏ရန်သူတို့သည် အလွန်တိုးပွား၍အကျွန်ုပ်တစ်ဖက်၌ထသောသူတို့သည် များကြပါ၏သူသည်ဘုရားသခင်ကို အမိပြု၍ချမ်းသာမရဟု အကျွန်ုပ်ကိုရည်ဆောင်၍ပြောသောသူအများရှိကြပါ၏သို့တော်လည်းအိုထာဝရဘုရား ကိုယ်တော်သည်အကျွန်ုပ်၏အကွယ်အကာဖြစ်တော်မူ၏။အကျွန်ုပ်၏ဘုန်းလည်းဖြစ်တော်မူ၏။အကျွန်ုပ်၏ဦးခေါင်းကိုချီကြွသောသူလည်းဖြစ်တော်မူ၏။ငါသည်ထာဝရဘုရားထံသို့အသံကိုလွှင့်၍အော်ဟစ်သောအခါ၊သန့်ရှင်းသောတောင်တော်ပေါ်မှာနားထောင်တော်မူ၏။ထာဝရဘုရားသည်ငါ့ကိုမစတော်မူသောကြောင့်၊ငါသည်အိပ်၍ပျော်ခြင်းအခွင့်နှင့်နိုးခြင်းအခွင့်ရှိ၏။ ငါ့ကိုရန်ဘက်ပြု၍ဝန်းရံသောသူအထောင်တောင်းကိုငါမကြောက်ဘဲနေမည်။အိုထာဝရဘုရားထတော်မူပါ။အကျွန်ုပ်၏ဘုရားသခင်အကျွန်ုပ်ကိုကယ်မတော်မူပါ။ကိုရိုဒီအကျွန်ုပ်၏ရန်သူတို့၏ပါယုကိုရိုက်၍မတရားသောသူတို့၏တွားကိုချိုးတော်မူ၏။ဟာဝရဘုရား၏ကျေးဇူးတော်ကြောင့်ချမ်းသာရပါ၏။ပေးတော်မူသော ကောင်းချီးမင်္ဂလာသည်ကိုရို၏လူစုအပေါ်သို့တက်ရောက်ပါစေသော။